အခန်းကြီး21အငယ်1မှ6နောက်တဖန်စာတန်သည်ဣဒရေလအမျိုးတစ်ဖက်၌ထ၍ဣဒရေလအမျိုးသားတို့ကို ရေတွက်စေခြင်းဟံဒါဝိဒ်ကိုတိုက်တွန်းလေ၏ဒါဝိဒ်ကလည်းလူပေါင်းမြည်မြရှိသည်ကိုငါတိမိအကြောင်းဘေရရှိဘမြို့မှသည်ဒံမြို့တိုင်အောင်သွား၍ဣဒရေလအမျိုးသားတို့ကို ရေတွက်ပြီးလျှင်စည်ရင်ကိုငတ်ထံသို့တွင်းလို့ဟု ဗိုလ်ချုပ်မင်းယွာဘနှင့်အရာရှိတို့အားမိန့်တော်မူ၏။ယွာဘကလည်း၊ထာဝရဘုရားသည်မိမိလူတို့ကိုထပ်၍အဆတရာတိုးပွါးစေခြင်းငှါပြုတော်မူပါစေသော။သို့ရာတွင်အရှင်မင်းကြီး၊ဣသရေလလူအပေါင်းတို့သည်သခင်၏ကျွန်ဖြစ်ပါသည်မဟုတ်လော။သို့ဖြစ်၍ကျွန်တော်သခင်သည်ဤအမှုကိုအဘယ်ကြောင့်စီရင်တော်မူသနည်း။ဣသရေလအမျိုးပြစ်မှားစရာအကြောင်းကိုအဘယ်ကြောင့် ပြုတော်မူသနည်းဟုလျှောက်လေ၏။သို့သော်လည်းအမိန့်တော်သည်ယွာဘစကားကိုနိုင်သဖြင့်၊ယွာဘသည်ထွက်၍ဣသရေလပြည်တရှောက်လုံးသို့သွားပြီးမှ၊ယေရုရှလင်မြို့သို့ပြန်လာ၏။လူပေါင်းစာရင်းကိုဒါဝိဒ်အားဆက်၍ဣသရေလအမျိုး၌ထားကိုင်သူရဲတသန်းနှင့်တသိန်း၊ယုဒအမျိုး၌ထားကိုင်သူရဲလေးသိန်းနှင့်ခုနစ်သောင်းရှိ၏။သို့ရာတွင်ယွာဘသည်အမိန့်တော်ကိုရွံ့သောကြောင့် လေဝိအမျိုးနှင့်ဗင်ယမင်အမျိုးကိုအခြားသော အမျိုးတဲသို့တွင်း၍မရည်တွယ်အငယ်9မှ73ဒါဝိဒ်ပြုသောအမှုကိုဘုရားသခင်သည်အလိုတော်မရှိသဖြင့်ဣဒရေလအမျိုးကိုဒဏ်ခတ်တော်မူမည်ဖြစ်၍ဒါဝိဒ်ကကျွန်ုပ်ပြုမိသော အမှု၌အလွန်ပြစ်မှားပါပြီကိုရောကျွန်၏အပြစ်ကိုဖြေရှင်းတော်မူပါအကျွန်ုပ်သည်အလွန်မိုက်သောအမှုကို ပြုမိပါပြီဟု ဘုရားသခင်အားတောင်းပန်လေ၏။ဒါဝရဘုရားသည်ဒါဝိဒ်၏ပရောဖက်ဂတ်ကိုခေါ်၍ဒါဝိဒ်ထံသို့တော်လောအရာသုံးပါးကိုတင့်အားငါပြ၏။တင်၌ငါပြုစီရာဖို့တပါးပါးကိုရွေးလော့ဟုဒါဝရဘုရား၏အမိန့်တော်ကိုဆင့်ဆိုလော့ဟု မိန့်တော်မူသည့်အတိုင်းဂတ်တီဒါဝိဒ်ထံသို့တော်၍ဒါဝရဘုရားမိန့်တော်မူသည်ကားသုံးနှစ်ပတ်လုံးအစာဟာရခေါင်းပါသောဘီသုံးလပတ်လုံး တင့်ကိုရန်သူလိုက်မှီ၍ဓာဖြင့်လှုပ်ကြံသောဘေးသုံးရက်ပတ်လုံးပြည်တော်၌ကာလနာကြီးဟုသောသာရဖျားဤဓာတော်ကိုသာရဖျားဤကောင်းကင်တမန်သည်ကံ၍ဤဒေလာပြည်တလျှောက်လုံးကိုဖျက်ဆီးသောဘေးတို့တွင်တပါးပါးကိုရွေးလော့ဟုမိန်တော်မူသည်ဖြစ်၍အကျွန်ုပ်ကိုဆေလွတ်တော်မူသောသူအားအပေတို့ ပြန်လျှောက်ရမည်ကိုဆင်ခြင်တော်မူပါဟုလျှောက်လေ၏ ဒါဝိဒ်ကလည်း၊ငါသည်ကျဉ်းမြောင်းရာသို့ရောက်လေပြီတကား။ထာဝရဘုရား၏လက်တော်သို့ရောက်ပါစေ။ကရုဏာတော်ကြီးလှ၏။လူလက်သို့မရောက်ပါစေနှင့်ဟုဂဒ်အားပြန်ပြော၏။ထာဝရဘုရားသည်လည်း၊ဣသရေလအမျိုး၌ကာလနာကိုလွှတ်လိုက်တော်မူ၍လူခုနစ်သောင်းသေကြ၏ ယေရုရှလင်မြို့ကိုဖျက်ဆီးစေခြင်းငှါဘုရားသခင်သည်ကောင်းကင်တမန်ကိုစေလွှတ်တော်မူသည်အတိုင်း၊ကောင်းကင်တမန်ဖျက်ဆီးမည်ဟုအားထုတ်သောအခါ၊ထာဝရဘုရားသည်ကြည့်ရှုလျက်၊ထိုဘေးကြောင့်နောင်တရတော်မူ၍၊တန်ပြီ။သင့်လက်ကိုရုပ်သိမ်းလော့ဟုဖျက်ဆီးသောကောင်းကင်တမန်အားမိန့်တော်မူ၏။ထိုအခါထာဝရဘုရား၏ကောင်းကင်တမန်သည်ယေဗုသိလူအရောန၏ကောက်နယ်တလင်းအနားမှာရပ်နေ၏ ဒါဝိဒ်သည်မျှော်ကြည့်၍ထာဝရဘုရား၏ကောင်းကင်တမန်သည်ယေရုရှလင်မြို့အပေါ်မှာထားကိုမိုးလျက်၊မိုဃ်းကောင်းကင်နှင့်မြေကြီးကြားမှာရပ်နေသည်ကို မြင်လျှင်၊ကိုယ်တိုင်မှစ၍ဣသရေလအမျိုးသားအသက်ကြီးသူတို့သည်လျှော်တေအဝတ်ကိုဝတ်လျက်၊မြေပေါ်မှာပြပ်ဝပ်လျက်နေကြ၏။ဒါဝိဒ်ကလည်း၊ပြည်သားတို့ကိုရေတွက်စေခြင်းငှါစီရင်သောသူကားအကျွန်ုပ်ဖြစ်ပါသည်မဟုတ်လော။အကျွန်ုပ်ပြစ်မှားပါပြီ။ အလွန်ဒုစရိုက်ကို ပြုမိပါပြီ။ဤသိုးတို့မူကား၊အဘယ်သို့ ပြုမိပါသနည်း။အိုအကျွန်ုပ်ဘုရားသခင်ထာဝရဘုရား၊ကိုယ်တော်၏လူတို့ကိုဒဏ်ခတ်ခြင်းငှါလက်တော်ကိုသူတို့အပေါ်သို့ ရောက်စေတော်မမူပါနှင့်။အကျွန်ုပ်နှင့်အကျွန်ုပ်အဆွေအမျိုးအပေါ်သို့ ရောက်စေတော်မူပါဟုဘုရားသခင်အားတောင်းပန်လေ၏။ထိုအခါဒါဝိဒ်သည်သွား၍ ယေဗုသိလူအယောန၏ကောက်နယ်တလင်း၌ထာဝရဘုရားအဖို့ရစ်ပလင်ကိုတည်စေခြင်းငှာပြောရမည်အကြောင်းထာဝရဘုရား၏ကောင်းကင်တမန်သည်ဂတ်ကိုမှားထားသဖြင့်ဂတ်ဆစ်ဆိုသောထာဝရဘုရား၏အမိန်တော်အတိုင်းဒါဝိဒ်သည်တွားလေ၏အယောနသည်စပားကိုနေစဉ်တွင်လှည့်ကြည့်၍ရှင်မြင်းကိုမြင်သောအခါသားလေးယောက်နှင့်တကွပုံရှောင်၍နေ၏ ဒါဝိဒ်သည်အရောနရှိရာသို့ရောက်သောအခါ၊အရောနကြည့်၍ဒါဝိဒ်ကိုမြင်လျှင်၊ကောက်နယ်တလင်းမှဆင်း၍ဒါဝိဒ်ရှေ့မှာဦးချပြပ်ဝပ်လေ၏။ဒါဝိဒ်ကလည်း၊လူတို့တွင် ကာလနာဘေးကိုငြိမ်းစေမည်အကြောင်း၊ထာဝရဘုရားအဘို့ယဇ်ပလ္လင်ကိုငါတည်လိုသည်ဖြစ်၍၊ဤကောက်နယ်တလင်းအရပ်ကိုအဘိုးထိုက်သည်အတိုင်းရောင်းပါဟု အမိန့်ရှိသော်၊အရောနက၊ကျွန်တော်သခင်အရှင်မင်းကြီးယူတော်မူပါ။စိတ်တော်ရှိသည်အတိုင်းပြုတော်မူပါ မီးရှို့ရာရစ်ဖို့နွားများထင်းဖို့ကောက်နယ်တစားများဘောဇင်ပူဇော်တကာဖို့ဂျုံစပားများအလုံးစုံကိုကျွန်တော်ဆက်ပါ၏ဟုဒါဝိအားလျှောက်လင်ဒါဝိမင်းကြီးကထိုတို့ငါမယူရစင်စစ်အဖိုးထိုက်သည့်အတိုင်းပေး၍ငါဝယ်မည်တင်းဥစ္စာကိုသာရဖျားဖို့ငါမသိကိုငွေမကုန်ဘဲမိရှုရရစ်ကို မပူဇော်လိုဟုအယောနာအားဆိုသဖြင့်ရွှေချုပ်ပိတာကိုချိန်ပေး ထိုအရပ်ကိုဝယ်ပြီးမှ၊ထာဝရဘုရားအဘို့ယဇ်ပလ္လင်ကို တည်၍မီးရှို့ရာယဇ်၊မိဿဟာယဇ်တို့ကိုပူဇော်လေ၏။ထိုသို့ထာဝရဘုရားကိုပဌနာပြုသောအခါ၊မီးရှို့ရာယဇ်ပလ္လင်ပေါ်သို့မီးကျသဖြင့်၊ကောင်းကင်ထဲကထူးတော်မူ၏။ထာဝရဘုရားမှာထားတော်မူသည်အတိုင်းကောင်းကင်တမန်သည်မိမိထားကိုထားအိမ်၌သွင်းထားပြန်၏။28 ထာဝရဘုရားသည်ယေဗုသိလူအရောန၏ကောက်နယ်တလင်း၌ထူးတော်မူသည်ကိုဒါဝိဒ်သိမြင်လျှင်၊ထိုအရပ်၌ယဇ်ပူဇော်ခြင်းအမှုကိုပြုလေ၏။တော၌မောရှေလုပ်ခဲ့သောထာဝရဘုရား၏တဲတော်နှင့်မီးရှို့ရာယဇ်ပလ္လင်သည်ထိုကာလ၌ဂိဗောင်မြို့၌မြင့်သောအရပ်ပေါ်မှာရှိ၏။ဒါဝိဒ်သည်ထာဝရဘုရား၏ကောင်းကင်တမန်ထားကိုကြောက်သောကြောင့်၊ထိုယဇ်ပလ္လင်သို့သွား၍ဘုရားသခင်ကိုမမေးမလျှောက်ဝံ့